ယောမဩရစာအခန်းကြီး30အငယ်1မှ9ဤကိုယ်တို့ဤတွေလလူတို့သည်ကဲတင်တော်မူခြင်းတို့ရောက်စေခြင်းဟာငါ၏စေတနာအလိုရှိ၍ဘုရားသခင်ကိုဆုတောင်းလေရှိ၏ထိုသူတို့သည်မှန်သောပညာမရှိတော်လဲဘုရားသခင်ဘဲ၌စိတ်အားကြီးသည်ဟု သူတို့အဖို့ငါတက်တည်ခံ၏ထိုသူတို့သည်ဘုရားသခင်၏ဖြောင့်မတ်ခြင်းတရားကိုမသိဘဲ ကိုဖြောင့်မတ်ခြင်းကိုတည်စေခြင်းဟာရှားကြံသောကြောင့်ဘုရားသခင်၏ဖြောင့်မတ်ခြင်းတရားကိုဝန်မခံကြ။ယုံကြည်သောသူ အပေါင်းတို့သည် ဖြောင့်မတ်ရာသို့ရောက်မည်အကြောင်းပညာတရားသည် ခရစ်တော်အားဖြင့်စုံလင်ခြင်းရှိ၏။မောရှိကလည်းထိုအကျင့်ကိုကျင့်သောသူ သည်ထိုအကျင့်အားဖြင့်အသက်ရှင်လိမ့်မည်ဟုပညာတရားနှင့်ဆက်ဆိုင်သော ဖြောင့်မတ်ခြင်းတရားကိုရည်မှတ်၍ရေးထားသည်။ ယုံကြည်ခြင်းနှင့်ဆက်ဆိုင်သောဖြောင့်မတ်ခြင်းတရားဆိုသည်ကားကောင်းကင်သို့အဘယ်သူတက်လိမ့်မည်နည်းနည်းနည်းရတဲ့သို့အဘယ်သူဆင်းလိမ့်မည်နည်းဟုစိတ်ထဲမှမအောင်မင်းဟုဆို၏ထိုသို့ဆိုသောခရစ်တော်ကိုဆောင်ခဲ့ခြင်းငှာကောင်းကင်သို့အဘယ်သူတက်လိမ့်မည်နည်းခရစ်တော်ကိုတည်ခြင်းမှထမ်းမြောက်စေခြင်းငှာနည်းနည်းရတဲ့သို့အဘယ်သူဆင်းလိမ့်မည်နည်းဟုဆိုသည် အငယ်၈မှ73တဖန်ဆိုဒီကားတရားတော်သည်တင်နှင့်ဤ၏တင်၏နှုတ်၌၎င်းတင်၏နှလုံး၌၎င်းရှိသည်ဟုဆို၏ထိုတို့ဆိုသောငါတို့ဟောသောယုံကြည်ခြင်းတရားကို ဆိုလိုသည်အဘယ်သို့နည်းဟုမူကားတင်သည်သခင်ယေရှုကိုနှုတ်ဖြင့်ဝန်ခံ၍ဘုရားသခင်သည်သူ့ကို သေခြင်းမှထမြောက်စေတော်မူပြီဟုစိတ်နှလုံးထဲ၌ယုံကြည်လျင်ကယ်တင်ခြင်းသို့ရောက်လိမ့်မည်ဖြောင့်မတ်ရာသို့ရောက်ခြင်းကစိတ်နှလုံးဖြင့်ယုံကြည်ရ၏ကယ်တင်ခြင်းသို့ရောက်ခြင်းကနှုတ်ဖြင့်ဝန်ခံရ၏ကျမ်းစာလာဒီကထိုကြောက်ကိုအမိပြုသောသူမည်ဒီကရှက်ကြောက်ခြင်းမရှိနိုင်ရာဟုလာသည်ယူဒအမျိုးဟေလတမျိုးကိုမရွေလူအပေါင်းတို့ကိုအစိုးရသော အရှင်တပါးသည်ရှိ၍ ကိုယ်တော်ကိုပတနာပြုသောသူအပေါင်းတို့၌ကျေးဇူးကြွယ်ဝတော်မူ၏အကြောင်းမူကားသာရဘုရားကိုပတနာပြုသောသူ ရှိသမျှတို့သည် ကဲတင်တော်မူခြင်းသို့ရောက်ရကြလက်တံအငယ်14မှ21တို့ရတွင်မယုံကြည်လျင်အဘယ်သို့ပတနာပြုနိုင်မည်နည်းတည်မကြားလျင်အဘယ်သို့ယုံကြည်နိုင်မည်နည်းဟောပြောသောသူမရှိလျင်အဘယ်သို့ကြားနိုင်မည်နည်း လူကိုမစေလွှတ်လျင်အဘယ်သို့ဟောပြောနိုင်မည်နည်းထိုတို့နှင့်အညီကျမ်းစာလာသည်ကားငြိမ်သက်ခြင်းဤဝမ်းမြောက်စရာတည်င်းကောင်းကျိုးချမ်းသာဤဝမ်းမြောက်စရာတည်င်းကို ကြားပြောသောသူဤခြေတို့သည် အလွန်တင့်တယ်စွာတကားဟု လာသည်သို့တော်လည်းလူအပေါင်းတို့သည်ဝမ်းမြောက်စရာတည်င်းကို နားထောင်ကြသည်မဟုတ်ပရောဖက်ဟေရှာယစကားဟုမူကား ။အိုထာဝရဘုရား၊အကျွန်ုပ်တို့ဟောပြောသောသိတင်းစကားကိုအဘယ်သူယုံပါသနည်းဟုဆို၏။သို့ဖြစ်၍ယုံကြည်ခြင်းသည်ကြားနာခြင်းအားဖြင့်ဖြစ်၏။ကြားနာခြင်းသည်လည်းဘုရားသခင်၏စကားတော်အားဖြင့်ဖြစ်၏။သို့ရာတွင် လူအပေါင်းတို့သည်မကြားရကြပြီလော။အမှန်ကြားရကြပြီ။သူတို့၏အသံသည် မြေတပြင်လုံး၌နှံ့ပြား၍၊သူတို့၏စကားသည်မြေကြီးစွန်းတိုင်အောင် ရောက်လေပြီဟုငါဆို၏။ တဖန်ငါဆိုသည်ကားဣဒရေလလူတို့သည်ဤအမှုကိုမတိကြသလောမောရှေကမရေရသောလူမျိုးအားဖြင့်တင်တို့သည်ညူဆူသောစိတ်ရှိစေခြင်းက၎င်းပညာမရှိသော လူမျိုးအားဖြင့်စိတ်ဆိုးစေခြင်းက၎င်းငါပြုမိဟု ရှေးဥစွာဆို၏ဟေရှာယသည်တာ၍ရဲရင်စွာဆိုသည်ကငါကိုမရှာသောသူတို့သည်ငါကိုတွေ့ရကြ၏ ငါ၏အကြောင်းကိုမမေးမြန်းသောသူတို့၌ငါထင်ရှားသည်ဟုဆို၏ဣဒရေလလူတို့ကိုရိမှတ်၍တဖန်မိန်တော်မူသည်ကားနားမထောင်ညင်းဆန်တတ်သောလူမျိုးတို့တနေ့လုံးငါသည်လက်ဝါးကိုဖြန့်ရပြီဟုဆိုသည်